ခန်းကြီး45အငယ်1မှ9အကျဉ်သူ၏ရှေ့မှ အပြည်ပြည်တို့ကိုနှိမ်ချ၍ရှင်မြင်းတို့ကို တစားချွတ်လျက်အတွင်းတကားတို့ကိုမပိတ်ရဘဲနှစ်ရွက်ရှိသောတကားတို့ကိုဖွင့်ခြင်းဟံအကျဉ်သူ၏လက်ရလက်ကိုငါထောက်မှ၏ထိုသူဒီဟုသောကုရုမင်းသာဝရဖျားပြီးတော်မူ၍ဘိသိက်ခံသောမင်းအား မိန်တော်မူသည်ကတိရှိမှငါတွား၍ မြင့်သောအရက်ကိုညီစေမည်ကြေးဝါတကားတို့ကိုချိုး၍တန်ကန့်လန့်တို့ကို အပိုင်းပိုင်းဖြတ်မည်မှောင်မိုက်၌ရှိသောဗန္ဒာလုံကြုံစွာဖွက်ထားသောဥစ္စာတို့ကိုတင့်အားငါပေးမည်တို့ဖြစ်၍ငါသည်တင့်ကိုနာမည်ဖြင့်ခေါ်သောဣဒရေလအမျိုး၏ဖျားသခင်သာဝရဖျားဖြစ်တော်မူကြောင်းကိုတင်သိရလိမ့်မည်ငါကြုံရကုငါရွေးကောက်တော်သူ ဣသရေလအတွက်ငါသည်တင့်ကိုနာမည်ဖြင့်ခေါ်၏တင်းသည်ငါကိုမတိတော်လဲတင်၌နာမည်တစ်ကိုထပ်၍ပေး၏ငါတပါးဒီသာထာဝရဘုရားဖြစ်၏ငါမတပါးအခြားသောဘုရားသခင်မရှိတင်းသည်ငါကိုမတိတော်လဲတင်ဤခါကိုငါစီ၏တို့ဖြစ်၍ငါမတပါအခြားသောဖျားမရှိငါတပါဒီသာထာဝရဖျားဖြစ်ကြောင်းကိုနေထွက်ရာအယက်သားနှင့် အနောက်မျက်နှာသားတို့သည်တိရကြလိမ့်မည်ငါသည်အလင်းကိုလှုပ်၏အမိုက်ကိုလည်းဖန်ဆင်း၏ငြိမ်သက်ခြင်းကို ဖြစ်စေ၏အမင်္ဂလာကိုလည်းဖန်ဆင်း၏ခတ်သိမ်းသောအမှုရာတို့ကိုငါထာဝရဘုရားပြုတော်မူ၏အငယ်ရှိမှ73မိုးကောင်းကင်တို့ အထက်မှယူကြလောမိုးတိမ်တို့သည်တရားမိုးရွာကြစီ မြေကြီးသည်ပွင့်၍ကယ်တင်ခြင်းအသီးကိုတီးစေ ဖြောင့်မတ်ခြင်းတရားသည်တပြိုင်နက်ပေါက်စေထိုတို့ငါထာဝရဘုရားဖန်ဆင်း၏အချင်းသူသည်မိမိကိုဖန်ဆင်းသောသူနှင့်ဆန့်ကျင်ဘက်ပြု၏ထိုသူသည်အမင်္ဂလာရှိ၏မြေအိုးချမ်းတို့တွင်အိုးချမ်းပါတကားအိုးမြေကတင်းသည်အဘယ်သို့သော အရာကိုလှုပ်သည်ဟုအိုးလင်းသမားကို ဆိုရမည်လော ငါကိုလှုပ်သောသူ၌လက်မရှိဟုတင်လှုပ်သောအရာကဆိုရမည်လောမိမိအဖအားတင်သည်အပေသို့သောအရာကိုဖြစ်ပွားစေသည်ဟု၍၎င်းမိမိအမိအားတင်သည်အပေသို့သောအရာကိုမွေးဖွားသည်ဟု၍၎င်းဆိုသောသူသည်အမင်္ဂလာရှိ၏ဤဒေလမျိုးဤတန်ရှင်းသောဖျားထိုအမျိုးကိုဖန်ဆင်းသောသာရဖျားမိန်တော်မူသည်ကား သင်တို့သည်ဖြစ်လက်တန်သောအမှုတို့ကိုငါထံ၌မေးမြန်းကြလော့ငါသားတို့အတွေ့ငါကိုယ်တိုင်ပြုသောအမှုအတွေ့ကြောင့်ငါကိုစီရင်ကြလော့မြေကြီးကိုငါလှုပ်လေပြီမြေကြီးပေါ်မှာလူကိုလည်းဖန်ဆင်းလေပြီမိုးကောင်းကင်ကိုကိုလက်နှင့်ငါကြက်လေပြီမိုးကောင်းကင်တစားအပေါင်းတို့ကိုငါခန့်ထားလေပြီထိုသူကိုလည်းတရားတော်အတိုင်းငါပေါ်ထွန်းစေ၏ သူသွားသောလမ်းကိုငါဖြောင့်စေမည်သူသည်ငါ၏မြို့ကိုတိဆောက်လိမ့်မည်တိမ့်သွားချုပ်ထားခြင်းကိုခံရသောငါ၏လူတို့ကို သူသည် အဖိုးမခံဆုမယူဘဲလွတ်လိမ့်မည်ဟု ကောင်းကင်ဘုရားအရှင်ဒါရဖျားမိန်တော်မူ၏အငယ်၁၄မှ၁၉တပန်းသာရဖျားမိန်တော်မူသည်ကအေဂုတ်ထုပြည်၌စီးပူးသောဥစ္စာ ကုရှပြည်သားအရမြင့်သောတေဘအမျိုးသားပြုစုသောကုံတွယ်ဥစ္စာသည်တင့်ဘဲ့သို့ရောက်၍တင်ဤဥစ္စာဖြစ်ရလိမ့်မည်ထိုသူတို့သည်တင့်နောက်သို့လိုက်၍တန်ကြိုးနှင့်ချီနှောင်လျက်လမ်း၌လျှောက်သွားကြလိမ့်မည်တင့်ရှိမှပြတ်ဝတ်၍အကယ်စင်စစ် ကိုရော၌ဖျားသခင်ရှိတော်မူ၏ထိုဖျားမှတပါအခြားသောဖျားသခင်မြည်မြမရှိပါဟု၍ တောင်းပန်ကြလိမ့်မည်။အိုဣဒရေလအမျိုး၏ဖျားသခင်ကဲတင်တော်မူသောဖျားအကယ်စင်စစ်ကိုတော်သည် ကိုကိုထင်ရှားစွာ ပြတော်မူသောဖျားသခင်ဖြစ်တော်မူ၏ရုပ်တုကိုလှုပ်တော်သူအပေါင်းတို့သည်ရှက်ကြောက်၍မိန်မောတွေဝေကြလိမ့်မည်အရှက်ကွဲ၍တပြိုင်နက်ဆုတ်သွားကြလိမ့်မည်ဤတွေလာအမျိုးမူကားသာဝရဖျားအားဖြင့်သာဝရကဲတင်ခြင်းသို့ရောက်၍ သင်တို့သည်ရှက်ကြောက်ခြင်းမှိုင်းတွေခြင်းနှင့်ကဘာဆက်ဆက်ကင်းလွတ်ကြလိမ့်မည်အငယ်၁၈မှ25မိုးကောင်းကင်ကိုဖန်ဆင်းတော်မူသောထာဝရဘုရားမြေကြီးကို ပြုပြင်ဖန်ဆင်း၍အမြဲတည်စေတော်မူသောအရှင်အချီးနီးဖန်ဆင်းသည်မဟုတ်တရဝနေစရာဘုဖန်ဆင်းတော်မူသောဘုရားသခင်မိန်တော်မူသည်ကား ငါသည်ထာဝရဘုရားဖြစ်၏ငါမှတပါအခြားသောဘုရားမရှိငါသည်တိတ်ဆိတ်စွာမဟောမြေကြီးထဲမှမှောင်မိုက်သောအရ၌မဟောတင်တို့သည်ဂျေစုမရှိဘဲငါကိုရှာကြလော့ဟုယာကုပ်အမျိုးအားငါမပြောငါသည်ဖြောက်မတ်စွာပြော၍အတိအလင်းဟောတတ်သောထာဝရဘုရားဖြစ်၏တင်တို့သည်စီဝေး၍လာကြလော့အတိုင်းတိုင်းအပြည်ပြည်တို့မှ ဘေးလွတ်သောသူတို့စီဝေးကြလော့မိမိထုလုပ်သောတက်သားကို ဆောင်ရွက်သောသူမကယ်တင်နိုင်သောဖျားကိုပတနာပြုသောသူတို့သည်ပညာမရှိကြတည်င်းကြားပြောကြလော့လူများကို အနီးသို့ခေါ်ခဲ့၍တိုင်ပင်ကြစေဤအမှုကိုရှေးကာလမှစ၍အဘဲသူဖော်ပြသည်။အထက်ကအဘဲသူဟောပြောသည်။ငါသာရဖျားဟောပြောသည် မဟုတ်လော။ ငါမှတပါအခြားသောဖျားသခင်မရှိငါသည်ဖြောက်မှတ်သောဖျားကဲတင်သောဖျားဖြစ်၏ငါမှတပါအခြားသောဖျားမရှိမြေကြီးစွန်းသောအပေါင်းတို့ငါကိုမျှော်ကြည့်၍ကဲတင်ခြင်းကျေးဇူးကိုခံကြလော့ငါသည်ဖျားသခင်ဖြစ်၏ငါမှတပါအခြားသောဖျားမရှိငါရှိ၌လူတိုင်းဒူးထောက်ရမည်လူတိုင်းမိမိနှုတ်နှင့်တစ္ဆာခံရမည်ဟုကိုကိုကိုတိုင်တည်၍ ငါကျိန်ဆိုသောတရားစကားသည်ငါနှုတ်မှထွက်သည်ဖြစ်၍မပြည့်စုံဘဲမနေရထာဝရဘုရားအားဖြင့်သာ ဖြောက်မှတ်ခြင်းနှင့် အစွမ်းတတ္တိကို ရပါသည်ဟု လူတိုင်းလျှောက်ရမည်ကိုရောကိုမနာလိုသောသူအပေါင်းတို့သည် အထံတော်သို့လာ၍ရှက်ကြောက်ခြင်းသို့ ရောက်ရကြလိမ့်မည်ဤတွေလာအမျိုးသားအပေါင်းတို့သည်သာဝရဖျားအားဖြင့်ဖြောက်မှတ်ရာသို့ ရောက်၍ဝါကြွား 巧克力。